ထုတ်တဲ့ယောဂီပုဂ္ဂိုလ်များအတွက်အားပေးနေအဖြင့်တရားရှင်ကိုယ်တော်မြတ်ကြီးကယန္တတတ္တံသအလဝတိဝိပဿနာသအာရတံတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များဣရိယာပုမရွေး အချိန်မရွေးတရားရနိုင်တယ်ယတ္တတတ္တသဘလဝတိဝိပဒနာသအာရတ္တတတ္တကိစ္စံတတ္တဒိဋ္ဌံတတ္တနိတိဟံတတ္တနေတိဇံတတ္တခါရတတဘုံဇတတမေကပလပတိဝေရောနာမနာဟောတိတိနတ္တိ ဘေကဝေယံတော်များဥจิตတို့ယတ္တခြင်းယောဂီပုဂ္ဂိုလ်အားဘလဝတိအာကြည်တော်တတ္တာသတ္တာတရားသည်၎င်းတရားအထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာတရားတရားအားကောင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တရားဆိုတာယုံကြည်မှု

ဒီကြိုးစားအားထုတ်တယ်ဆိုတာယုံကြည်မှုတရားတရားမရှိဘဲနဲ့ကြိုးစားပါမလားကြိုးစားပါထပ်မေးမယ်ယုံကြည်မှုတရားတရားမရှိရင်ကြိုးစားပါမလားကြိုးစားဘူးတရားမေးရင်ပဇက်ကလေးတွေကဖြေ ဒီတိုင်းစကားပြောနေရင်ယောဂီမှာအဖြစ်ဖြစ်ရတယ်တရားနဲ့ပတ်သက်လို့ဖြစ်ရင်အဲ့ဒီထွက်လာတဲ့စကားဟာကုသိုလ်လားအကုသိုလ်လားကုသိုလ်ကိုယ်အဆောင်မှာစကားတွေပြောနေအဖြစ်တွေဖြစ်တယ်ဘာလို့ဖြစ်တယ်ဖြစ်လဲဆိုတော့သူသားအကြောင်းတွေလည်းပါနေပါမဟုတ်မှန်မှန်တာတွေလည်းပါနေပါမယ်အဲ့ဒါတွေပြောပြီးကိုယ်မှာလိုလိုတီလာတွေပြည့် အခုဒီမှာတရားနာရင်နဲ့မိမိဟာတရားနဲ့ဆက်လို့မေးလိုက်ပြီးမေးလိုက်တာလေးကိုဖြေရင်မိမိဟာကုသိုလ်စိတ်တွေဖြစ်နေတာပဲအဲ့ဒီမှာကိုယ့်ရဲ့ဖြေလိုက်တဲ့သလားတာဟာကုသိုလ်ပဲဝစီပနာမကုသိုလ်ဘာကုသိုလ်ပါလိမ့်မလဲအေးဝစီကုသိုလ်ပဲဒါကြောင့်မို့ပါဇက်ကဖြေရမှလေးကိုဝန်လေးမနေနဲ့ပါဇက်ကမဖြေပဲနဲ့နေရင်ဒီဟာဟောနေတာ မျက်စိမိတ်ပြီးတော့နေလိုက်ဒီတရားမှတ်နေတယ်ဒါမှမဟုတ်တွေးကျင်ရတွေးနေမယ်ဆိုရင်တရားတရားဟောနေတဲ့တန်နေတယ်တရားတရားရည်အကုန်လုံးလောကိပတ်တိဘာမှနားလည်မှာမဟုတ်ရှည်ဖို့အတွက်ကြတော့တရားနာထောင်ပါတရားနာထောင်ပြီးတော့နေတဲ့အတွက်ကြောင့်ဟောတရားစကားတွေလုံးစီပတ်စီအကုန်လုံးနားလည်သွားတယ်

ခါရံတတမုံခဲပွယ်ကိုခဲနေခြင်းမှာဖြစ်စေဘုံဇာတတသွမ်းပေါ်ခြင်းကိုစားနေခြင်းမှာဖြစ်စေမေဃမလပတိဝေရောနာမမတရားဖို့တရားတို့ကိုထိုးထွင်း၍သိရခြင်းမြင်ရခြင်းမြည်သည်နာဟောတိတိမဖြစ်သည်ဟူ၍နတ်ရှိမရှိတော်၏ပတိဝေရောနာမထိုးထွင်း၍သိနိုင်မြင်နိုင်တော်သည်သာ၏ အဲဒီလိုသရတရားအာကောင်းကောင်းနဲ့ဝရိယဆိုင်ပြီးတော့ရှုနေပွားနေအားထုတ်နေတဲ့ပုဂ္ဂိုလ်ဟာကိစ္စတတ်တာတဲ့။သွားနေခြင်းမှလည်းတရားတွေ့နိုင်တယ်။ဘယ်ချိန်မှတွေ့နိုင်တာလဲ။အေးသွားနေခြင်းမှတရားတွေ့နိုင်တယ်။ဒိဋ္ဌာတတ္တရန်နေခြင်းမှလည်းတရားတွေ့နိုင်တယ်။ ရက်ပြီးတော့အာထုတ်နေစဉ်မှာရောမတွေ့နိုင်ဘူးလားနေတိရာတတထိုင်နေစဉ်မှာဖြစ်စေထိုင်ပြီးတော့ရှုပွားအာထုတ်နေစဉ်မှာရောတရားမတွေ့နိုင်ဘူးလားနေတိဇာတတလျောင်းနေစဉ်မှာဖြစ်စေလျောင်းစစ်ပြီးတော့နေစဉ်မှာအာထုတ်နေစဉ်မှာလည်းတရားအိမ်မတွေ့နိုင်ဘူးလားဗျာ ဒါရင်လားဆိုတော့ခါရံတတ်တာမုံခဲပွဲကိုခဲစားနေခြင်းဖြစ်စေမုံခဲပွဲတွေကိုခဲတဲ့အခါစားတဲ့အခါဆိုခဲတယ်ခဲစားတယ်ဒီလိုပြောတာဘုဇာတတ်တာသွမ်းပေါ်ခြင်းတွေကိုမိဝဲသုံးဆောင်စားတော့နေခြင်းမှာဖြစ်စေသောဟာရတွေမိဝဲနေတဲ့အချိန်မှလည်းပဲရှုမှတ်မှုလေးနဲ့မိဝဲသွားမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်တရားတွေမတွေ့နိုင်ဘူးလားတရားတွေ့နိုင်တယ် ဒီတော့တရားတွေ့တယ်တရားတွေ့တယ်တရားတွေမြင်တယ်တရားတွေရသွားတယ်သုံးလုံးတယ်ဒီတော့တရားတွေ့တယ်ဆိုတာကဘုန်းကြီးတို့ယောဂီများခုမိမိရဲ့ခန္ဓာကိုယ်ကြီးဒီခန္ဓာကိုယ်ကြီးကိုမိမိတို့ကငါလို့ခေါ်သုံးသွဲနေကြတာဒီခန္ဓာကိုယ်ကြီးကိုငါလို့သုံးသွဲနေကြတာအဲ့ဒီအခေါ်အသုံးသွဲဟာအမှန်လားအမှားလား အမှားပဲတကယ်တမ်းကျတော့ဒီခန္ဓာကြီးဟာယုံနဲ့နာမ်ပဲရှိတယ်။ဘာနဲ့ပါလဲ။အေးယုံနဲ့နာမ်ပဲရှိတာကိုယောဂီကဒီမှာခန္ဓာကိုတိုင်ပြီးတော့ရှုကြည့်နေတဲ့အခါငါဆိုတာလုံးဝမရှိတော့ဘဲနဲ့ဩယုတ်သဘောလေးနဲ့နာမ်သဘောလေးဒါနှစ်ခုတည်းရှိတာပါလားလို့ သိပြီဆိုရင်တွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားတွေ့ဘာတွေ့နေတာလဲဘာတရားတွေ့တာလဲဆိုရင်ရုပ်တရားနဲ့နာမ်တရားတွေ့တာဘာတရားတွေ့တာလဲအေးသို့တော့ငါလို့ထင်နေတာအခုငါဆိုတာရှိသေးလားတေချာချွတ်ကြည့်ဘုန်းကြီးတို့ယောဂီများခန္ဓာကိုယ်တေချာစိုက်ပြီးချွတ်ကြည့် လေလေးဝင်လာလို့ယောဂီပုဂ္ဂိုလ်ဟာတင်းကန်းလာတဲ့သဘောလေးကိုဖောင်းနေရှုလိုက်တယ်လေလေးတန်ထွက်သွားတဲ့အခါဝမ်းမိုက်လေးရော့ကျသွားတဲ့အခါယောဂီကဘယ်လိုရှုလိုက်လဲပိန်နေရှုလိုက်တယ်ဖောင်းနေပိန်နေရှုနေတဲ့စောစောကတော့တရားမတွေ့ခင်တုန်းကတော့ဟောဖောင်းတာလေငါပဲဟုတ်တယ်ပေါ့လားဖောင်းတာကိုသိနေတာလည်းဘယ်သူတော့ငါပဲ ကဲကြည့်ဖောင်းနေတာကလည်းငါပဲသိတာလည်းငါပဲငါပဲလို့ထင်တယ်အခုတေးသေးချာချာယောဂီပုဂ္ဂိုလ်ကဆရာညွှန်ပြတဲ့အတိုင်းတေးချာရှုနေတဲ့အခါကျတော့ရှုစိတ်ကလေးကဖောင်းလာရင်ဖောင်းတယ်ဖောင်းတဲ့ပုံမှာပင်ကျသွားရင်ပင်နဲ့အာယုလေးပေါ်မှာပဲရှုစိတ်တွေကပ်ပါသွားဖောင်းတယ်ဆင်ဖောင်းတဲ့အာယုလေးပေါ်မှာအဲ့ဒီပေါ်မှာဆွဲဆွဲနေနေ10မိနစ်15မိနစ်မိနစ်20မိနစ်30စသည် ဘယ်မှစိတ်တွေမပြန်မဲနဲ့အဲ့ဒီအာယုံပေါ်မှာစိတ်လေးနေပြီးတည်နေပြီဆိုရင်ယောဂီရဲ့အသိဉာဏ်ထဲမှာရှိတော့သိုးသောကငါဆိုတဲ့ဒီမှာဝမ်းပိုက်ကြီးဖောင်းလာတာငါးပိုက်ကြီးဖောင်းတာဖောင်းနေတာငါးပိုက်ကြီးပဲငါဖောင်းနေတာပဲငါသိနေတာနဲ့ငါပဲဆိုတာရှိဒီဓာတ်လေးရှုနေတဲ့အခါကျတော့သူ့ဟာသူဝမ်းပိုက်ကြီးရဲ့တင်ကာလာလိုက်ရောကြသွားလိုက်တင်ကာလာလိုက်ရောကြသွားလိုက်ဒါကိုသိနေတယ်အဲ့ဒီပုံမှာစိတ်ကကပ်ပြီးပါဟန်နေတဲ့အခါကလည်းကြတော့ဟော နောက်သိလာတာဘယ်လိုသိလာလဲဆိုသူဟာသူတင်းလာတာလေးရဲ့တင်းတာလေးကိုသိတာလေးရဲ့ဘယ်နှခုတွေ့ရလဲနှစ်ခုရော့သွားတဲ့အခါမှာလည်းအမှသူဟာသူရော့ကျသွားတာလေးရဲ့အဲ့ဒီရော့သွားတာလေးကိုသိနေတဲ့စိတ်ကလေးရဲ့ဘယ်နှခုတွေ့ရလဲနှစ်ခုပဲဘုရုံးကတော့ဝမ်းပိုက်ကြီးလို့သိနေတယ်ဝမ်းပိုက်ကြီးရတယ်ငါးပိုက်ကြီးသိနေတာလည်းငါပဲ အဲ့ဒီလိုသိနေတယ်အခုကြတော့ဒီမှာ one byte ဆိုတဲ့တံမထင်တော့ဘူးတင်းလာတဲ့သဘောနဲ့သိတာလေရော့သွားတဲ့သဘောလေးနဲ့သိတာလေတင်းလာတဲ့သဘောလေးကဝါရောတင်းလာတာပါလေဝါရောဓာတ်ကရုပ်တရားလားနံတရားလားကဲအဲ့ဒီလိုတင်းလာတဲ့သဘောလေးကိုသိနေတဲ့စိတ်လေးကပါလေကဲဒီတော့ဖောင်းနေဆိုရင်ဗာနဲ့ပါတွေ့တယ်ကဲသိုးတော့ကငါဆိုတာရှိသေးလား ငါးဖိုက်ဆိုတာရောတွေ့သေးရလားသိတာနဲ့ငါသိတာလားနာငါသိတာကဲဖောင်းနေတာကရောငါကဖောင်းတာလားသူ့ဟာရုပ်ကဖောင်းတာလားရုပ်ကသဘောပဲဒါပဲရုပ်တရားနဲ့ဉာဏ်တရားကိုတွေ့သွားရုပ်တရားနဲ့ဉာဏ်တရားကိုသိသွားတာအဲလိုတွေ့သိသွားတဲ့ပုဂ္ဂိုလ်ကိုတရားတွေ့သွားပြီတရားမြင်သွားပြီဒါပြောတာအဲ့ဒီသဘောကိုမြင်အောင်ရှုရမှာသိသွားပြီဆိုရင်ဒီသဘောလေး သူကသူဝါရောကြရဲ့သဘောလေးတွေရော့ကြသွားထောက်ကံတောင့်တင်းလျှော့ခြင်းတည်းမြည်ထောက်ကံသဘောတောင့်တင်းတဲ့သဘောလျှော့သွားတဲ့သဘောရင်းရံလှုပ်ရှားရွေ့သွားတတ်သည်ရင်းရံနေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောရင်းရံလှုပ်ရှားရွေ့သွားတတ်သည်သူလိုရာဘက်တွန်းလျက်ကောင်းသည်ကိုကရှေ့သူရှေ့ဘက်ဆောင်သွားတယ်နောက်ဆုံးနောက်ဘက်ဆောင်သွားတယ် သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောတသိမှန်မြယောဂီအဲဒီလိုထောက်ကန်တဲ့သဘောတောင့်တင်းတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောတင်းတဲ့သဘောရော့တဲ့သဘောဒီသဘောတွေဟာဘာတတ်တယ်လဲဒီအဲဒီလိုတောင့်တင်းလှုပ်ရှားနေတဲ့သဘောကိုသိနေတဲ့စိတ်ကလေးကပါလေကဲဒီတော့ဘုန်းကြီးတို့ယောဂီများအဲဒီထဲမှာတင်းနေတဲ့သဘောထဲမှာငါဆိုတာရှားကြည့်တွေ့ရတာ တောင်းနေတဲ့သဘောထဲမှာငါဆိုတာရှားကြည့်တွေ့ရလားကဲတိနေတယ်ဆိုတာလေလေငါလားနာငါတိတာနာငါတိတာအဲ့မှာငါဆိုတာမရှိတော့အဲ့တော့အမှားတိအမှားမြင်ကြောက်ပြီးတော့အမှန်တိဖြစ်တဲ့ယုတ်နာယုတ်တရားနဲ့နတ်တရားကိုဒါတမဒိဋ္ဌိဉာဏ်ပဲဝိပဿနာတမဒိဋ္ဌိဉာဏ်ပဲအညာနဲ့ အေးဝိပဿနာသမာဓိဋ္ဌိဉာဏ်အမှားသိနေတာလားအမှန်သိနေတာလားအမှန်သိနေတာအမှန်သိသွားတာကဒီမှာဒီတရားလေးယုတ်တရားလေးနာတရားလေးသိသွားတာကဘာကိုရှုရင်သိသွားတာလဲဖောင်းတာပိန်တာရှုရင်သိတာဘာကိုသိတာလဲအေးဖောင်းတာပိန်တာလေးကိုရှုနေရင်ယုံနာကွဲပြီးတော့မသိဘူးလားယုံနာကွဲပြီးတော့မတွေ့ရဘူးလား အေးအဲ့ဒါအားကိုဘာတွေ့တယ်လို့ခေါ်လဲတရားတွေ့နေပြီရုပ်တရားနဲ့နာမ်တရားတွေ့နေပြီဆက်ကျူအဲ့ဒီမှာဆက်ကျူဖောင်းတာလေးကလည်းပဲဘုန်းကြီးသိချာကျူဖောင်းတာအစကနေဖောင်းမှုလေးသုံးသွားတည်တည်အောင်မှတ်စိတ်လေးတစ်ခါနဲ့စီးပြီးပါပေါင်းသုံးတည်အောင်ပါပေါင်းရှုလိုက်ပင်ကျသွားရင်ပင်နာလေးကိုအစကနေသုံးတည်အောင်မှတ်စိတ်လေးတစ်ခါနဲ့စီးပါပေါင်းတစ်ခါနဲ့ရှုလိုက် ပထမဖောင်းမှုလေးစပြီးဖြစ်ပေါ်လာတယ်နောက်ဖောင်းတယ်လို့ရှုမှရင်ဖောင်းမှုလေးဆုံးသွားတယ်နောက်တော့ဖောင်းတာရှိသေးရလားဒါမြဲတာလားမမြဲတာဖောင်းမှုလေးပေါ်လာပြီးတော့ဖောင်းမှုလေးပါဖြစ်သွားတာလေပြက်သွားပြီဖြစ်ပြီးပြက်သွားပြီနောက်တစ်ခါဟောပိန်မှုလေးအစ်စ်စပြီးဖြစ်ပေါ်လာပြန်တယ်အဲ့ဒါလေးကိုယောဂီကပိန်တယ်မရှိရဘူးလား ရှုလိုက်တဲ့ခါမှာလည်းအဲ့ဒီပိန်မှုအာရုံလေးပေါ်မှာရှုစိတ်ကလေးဟာတခါနဲ့အစကနေဆုံးထိအောင်ကပ်ပါသွားအောင်ရှုလိုက်။ဖောင်းပိန်မှုလေးရဲ့အစပိန်မှုလေးဆုံးသွားတဲ့ကြောင့်သဘောလေးမတွေ့ရဘူးလား။မြင်တာတွေ့တာလားမမြင်တာတွေ့တာလား။ကဲအဲ့ဒီလိုသဘောသိပြီဆိုရင်ဒါတရားတွေ့တာလားမတရားတွေ့တာလား။ကဲမြဲတဲ့တရားတွေ့တာလားမမြဲတဲ့တရားတွေ့တာလား။ မြတ်စွာဘုရားကသဗ္ဗေသင်္ခါရနိစ္စလို့ဟောသလားအနိစ္စလို့ဟောသလားမြဲတယ်ဟောသလားမမြဲဘူးဟောသလားကဲအခုမိမိတို့ကဒီဖောင်းမှုပိန်မှုအာယုံလေးကိုရှုနေရင်မြဲတာတွေ့သလားမမြဲတာတွေ့သလားမြဲတာမြင်သလားမမြဲတာမြင်သလားကဲဒီလိုဆိုရင်ဒီပုဂ္ဂိုလ်တရားတွေ့တာလားမတွေ့တာလားတရားမြင်တာလားမမြင်တာလားကဲတကယ်ကိုတရားမြင်နေပြီအဲ့ဒီတိုင်ယောဂီပုဂ္ဂိုလ်ကရှုရင်းနဲ့တရားမြင်သွားတာပါ ထိုင်ရှုရှုရရှုရှုသွားရင်ရှုရှုလျှောင်းရင်ရှုရှုဘယ်လိုရှုရှုဒီတိုင်းမြင်သွားဒါကြောင့်ဒီနေရာမှာဘုန်းကြီးတို့ယောဂီများထိုင်ရှုတွေကိုတတ်ထားပြီးတော့ဘုန်းကြီးကပစ္စံတော်ဝါပစ္ဆာမိတိပသနာသွားတဲ့အမူအရာရှုပုံလေးကိုဘုန်းကြီးပြောခြင်းညတော်အဖြစ်ကမ္မထာရိတ်တာကမ္မထာရိတ်တာတိုင်းဟာထိုင်ကမ္မထာကိုပဲသင်ပေးတယ်။ဈဉ္ညာကမ္မထာကိုသင်ပေးတဲ့ဌာနအမြဲတမ်းကြားမှာ။ ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးညွန်ပြတဲ့ကမ္မဋ္ဌာန်းဌာနဒေတာထိုင်ရှုမှတ်ပုံဈဉ္ညာရှုမှတ်ပုံရပ်ပြီးရှုမှတ်ပုံလျှောင်းရင်းရှုမှတ်ပုံဆိုပြီးတော့ဣရိယာပုလေးမျိုးလုံးဘုရားဟောထားတဲ့ဒီတိဋ္ဌာန်အတိုင်းပဲညွန်ပြပေးပါညာတော်အပြင်ကမ္မဋ္ဌာန်းဌာနတိုင်းဟာထိုင်ရှုမှတ်ပုံကြီးတွေပါထိုင်ရှုမှတ်ပုံနဲ့လည်းထိုင်နဲ့ထိုင်ခိုင်းကြတာထိုင်ပြီးရင်ပြီးပြီးလဲဣရာကိစ္စမရှိဘူးထိုင်ပြီးရင်ပြီးပြီးစကားနဲ့ပြောကိစ္စမရှိဘူး ဘုန်းကြီးတို့ဒီမှာမဟာစီမှာထိုင်ပြီးရင်လည်းတတိလွတ်လို့ဖြစ်ပါလားတရားထုတ်ပြီဆိုရင်ထားတော့လည်းပဲကျွမ်းမှုတတိမပါဘူးလားရက်တော့လည်းပဲတတိမပါဘူးလားသွားနေတဲ့ခံမှာလည်းကျွမ်းမှုတတိမပါဘူးလားမြတ်စွာဘုရားကဣရိယာပုတပါးနဲ့ဟောခဲ့တာလား၄ပါးဟောခဲ့တာကဲကျွမ်းပုံပုံနဲ့တပါးနဲ့ကျွမ်းပုံဟောခဲ့တာလား၄ပါးလုံးကျွမ်းပုံဟောခဲ့တာလား၄ပါးလုံးကျွမ်းပုံဟောခဲ့တာတကူတည်းဟောခဲ့တာပါ ဒါကြောင့်ကျေးဇူးတော်ရှင်မာနဆရာတော်ဘုရားကြီး၄ပါးလုံးပဲရှုမှတ်ဒီဣရိယာပုံနဲ့ရှုမှတ်လို့ကိုယ်မှာအဆင်မပြေဘူးဆိုရင်ဣရိယာပုံတစ်မျိုးနဲ့ရှုမှတ်အခုဘုန်းကြီးတို့ယောဂီများကိုဈဉ္ညာဣရိယာပုံနဲ့ရှုမှတ်ပုံလေးကိုဘုန်းကြီးပြောမယ်ခေတ္တတော်ဝါခေတ္တမြေဒီပါဒနာဒီတွားနေတဲ့အမူအရာရှိဒါကြောင့်ခုယောဂီပုဂ္ဂိုလ်များခုတွားတဲ့အခါလေးမှာတချို့ကယောဂီတွေမှာတချို့သဘောမပေါက်တာတွေရှိတယ်ဘယ်လောက်ပြောပြလို့မှသဘောမပေါက်တာရှိတယ် လမ်းလျှောက်တာနဲ့ဈဉာလျှောက်တာတူသလားမတူဘူးလားဒီမှာသူ့ရဲ့စကလုံးနဲ့စလုံးချင်းလည်းမတူဘူးအတန်တော်ချင်းရောတူရလားလုံးဝမတူအတိတ်တွေချင်းရောတူရလားလုံးဝမတူဘူးလမ်းလျှောက်တယ်အညောင်းကြီးလျှောက်တာဘာအတွက်လျှောက်တာအညောင်းကြီးလျှောက်တာလမ်းလျှောက်တယ်ဆိုအညေဈဉာလျှောက်တယ်ဆိုတာသမာဓိဖြစ်အောင်လျှောက်တာ ဈဉာကြတော့ဘာအတွက်လဲတမာရီဖြစ်အောင်လျှောက်တာဉာဏ်ဖြစ်အောင်လျှောက်တာဒါကြောင့်လမ်းလျှောက်တဲ့အခါမှာဟိုကြည့်ဒီကြည့်လျှောက်လို့ရတယ်ဈဉာလျှောက်တဲ့အခါဟိုကြည့်ဒီကြည့်လျှောက်လို့မရဘူးခင်ဗျားတို့ကအခုလမ်းလျှောက်လို့လျှောက်လို့ပြောနေတာအဲတော့လမ်းလျှောက်လို့မလျှောက်အောင်ဈဉာလျှောက်လို့လျှောက်အောင်ပါအခုကြည့်လိုက်ရင်ယောဂီဘုန်းကြီးကတော့ပြောရင်လည်းပဲကိုယောဂီကဟောဆရာတော်က ငါတို့ကိုဒီလိုပြောရယူလားဆိုပြီးတော့စိတ်တွေတမျိုးချက်သွားဘုန်းကြီးတို့မျက်စိဒီမှာဆိုရင်ဘုန်းကြီးကဟိုတုန်းကဆိုရင်ကလေးကလေးတွေကိုဘုန်းကြီးကလုပ်ပြရင်လူကြီးတွေလည်းပဲလုပ်တာပါအဲတော့မျက်စိကိုတောင်ကြည့်မြောက်ကြည့်ကြည့်တဲ့ပုဂ္ဂိုလ်ဘုန်းကြီးကပလန်စတာနဲ့ကပ်တယ်ကိုမျက်စိကိုထိပလန်စတာနဲ့အုပ်ပြီးရှင်းတော့ကဒီတိပ္ပဏတရားကိုပထမဦးဆုံးဘုန်းကြီးတို့မြန်မာနိုင်ငံမှာစဟောတာမင်းကုန်းစီတော်ဆရာတော်ဘုရားရှင် အဲ့ဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးကဒီမျက်စိကိုတောင်ကြည့်မြောက်ကြည့်မကြည့်ရအောင်ယောဂီအားလုံးဘာတွေခြုံထားလဲတပည့်ကြီးတွေခြုံထားရတာဗမောတပည့်ကြီးတွေရှိတယ်ဘယ်သူမှဗမောတပည့်ကိုခေါင်းမဖော်အောင်ဗမောတပည့်ကြီးတွေစိတ်ပုတ်ပြီးခြုံထားဘယ်ရှိလို့မှမမြင်ဘူးရှစ်၄တောင်ကန်လေးပဲဒါပဲပေါ်တာအဲ့ဒီလောက်ခက်ကတိုးတက်လာတဲ့အချိန်ကကဏ္ဍကြတော့ဒီတပည့်ကြီးတွေခြုံရတာချက်ဒါကြောင့် မာသီဆရာတော်ဘုရားကြီးလက်ထက်ရောက်တဲ့အခါကျတော့ဒီမင်းကုန်းစီတီဝန်ဆရာတော်ဘုရားကြီးထံကတရားတွေအားထုတ်လာခဲ့တဲ့မာသီဆရာတော်ဘုရားကြီးလက်ထက်ကျတော့ဩတပည့်တွေခြုံတဲ့အခါစိတ်ထဲမှာတမျိုးဖြစ်တယ်သိငယ်တယ်အဲ့ဒီတော့မျက်နှာလေးချပါဆိုတော့မျက်နှာလေးချတာရှစ်လေးတောင်ကမျက်နှာလေးချဘယ်မှမရှိနဲ့ဘေးဘီလည်းမရှိနဲ့တောင်တော့လည်းမရှိနဲ့ဘေးဘီအဲ့မှာ အဲ့လိုကိုမျက်စိတွေထိန်းပြီးတော့အခုတော့ဘုန်းကြီးတို့ယောဂီများဓမ္မယုံကပြောနေဓမ္မယုံကနေဆောင်ပြန်တော့မယ်သူလေကားဆင်းလိုက်ကြည့်ဟိုကြည့်ကြည့်ကြည့်တောင်းကြည့်မြောက်ကြည့်နောက်လေကြည့်ဩဘုန်းကြီးဟိုကနေဒီဘုန်းကြီးကြောင်းရနေကြည့်ရင်တော့တချို့ပုဂ္ဂိုလ်များတခါလဲခွာကြီးတွေကဆိုရင်ထဲတော့ဒိတ်ဒိတ်ဖြစ်တယ်မတော်လို့သာလေကားချော်နေဟာတော့ဒီခွာကြီးတော့တွားပြီကွာမျက်စိတော့မတည်ရှေ့ရင်ကိုယ့်အကိုကြည့်တာမို့နောက်လေကြည့်ကြတာနောက်ကသူ့အဖို့ပြန်ကြည့်ကြတာလေ ယောဂီဆိုတာစက္ကုံတရေကိုထင်ရမှာကယောဂီတို့မနဲ့မနဲ့ကိုသီလယူပြီးတဲ့အခါကျတော့ဘုန်းကြီးတို့စီမင်းလေးလေးချက်ကိုဘုန်းကြီးဆိုခိုင်းတယ်မျက်စိကွယ်သူပုံစံယူနည်းသူကျင့်ရမည်မျက်စိမမြင်တဲ့ပုဂ္ဂိုလ်မျက်စိကွယ်နေတဲ့ပုဂ္ဂိုလ်ကိုနည်းသူကျင့်မှာဘယ်မှမကြည့်နဲ့ဘယ်မှအာရုံမရောက်ဘူးရှင်းလေးတော့မှမျက်မှောက်လေးချာ အဲဒီလိုမျက်နှာလေးချပြီးပြင်ခိုင်းတာရှုခိုင်းတာအခုဘုန်းကြီးတို့ယောဂီများမျက်စိကတောင်မြောက်ဘေးဝဲကအကုန်ဟိုးတကားဓမ္မယုံငါမဟုတ်ဘူးအဆောင်ကနေဒီဘက်ထွက်လာရင်လည်းကြည့်ကိုလန်းကုန်မလာဘူးကြောက်ပါနဲ့ဘုန်းကြီးကဘေးမှာခါတယ်ဟိုကားလာလာဘာလာလာလာရင်ရပ်ဖို့အတွက်ဟိုမှာဖွင့်လေးတွေထားပါလေရန်နိုင်ဖို့အတွက်ဟိုမှာဘူးလေးတွေနဲ့ပါခေါ်လဲလမ်းကိုလုပ်ပေးထားတာလေ ဘာကောလဲအတော့ပေါ်လာပါလားခဏလေးရက်ပေါ်လာအေးအဲ့ဒါလေးရက်လုပ်ပြတာဘာမှအခုမဟုတ်ဘူးအဆောင်ကနေထွက်လာရင်အောင်မယ်အရှိဘက်ကြည့်လိုက်အနောက်ဘက်ကြည့်လိုက်တော့ဟိုဘက်ဒီဘက်ကြည့်ရှိတယ်ကြည့်တာကြည့်ပြီးလို့ဘာမှမမြင်တော့မှဒီဘက်ထွက်လာဘာမှလည်းမရှိဘူးဘာတမ်းမလည်းမကြောက်ဘူးမကြည့်ရဘဲနဲ့ဘုံမထွက်ဘူးဆိုတော့အဲ့တော့စက်ကုန်တွေထိန်းတာလားမထိန်းတာလားအာယုံတွေကြာနေတာလားမကြာတာလား ခင်ဗျားတို့ကအာယုန်နေဒီလောက်ရှားနေမှတော့ခင်ဗျားတို့စိတ်ကငြိမ်မလားဘယ်တော့မှမငြိမ်တော့ဘူးမျက်စိမမြင်သလိုနေရတယ်နားမကြားသလိုနေရတယ်ပါးစပ်မပြောတတ်သလိုနေရတယ်တကယ်အဆုံးအားတွေလိုနေရတယ်တရားလေးကိုပဲတရားသာနဲ့ပေါ်ထားတယ်ဆရာပုဂ္ဂိုလ်ပေါ်မထားရဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများအခုကိစ္စတတ်တာတွားနေတယ်တွားတဲ့အခါလေးမှာသိချာချူပါတဲ့ အဲတော့ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါပြီဆရာတော်ဘုရားကြီးကသွားတယ်သွားတယ်လို့ရှုဒါဘုရားဟောပါဠိတော်အတိုင်းဒီလိုမှမဟုတ်ဘူးဆိုတေချာစူးစိုက်ပြီးရှုကျင်တယ်ဆိုရင်တဲ့ညာခြေလှမ်းလိုက်ရင်ညာလှမ်းတယ်ဘယ်ခြေလှမ်းလိုက်ရင်ဘယ်လှမ်းတယ်စိတ်ကိုဒီခါနဲ့လှမ်းတဲ့ဘက်ကိုစိတ်အားရင်းစိုက်တာတဲ့ဘေးမရအောင်တခါကြီးတဲ့ပို့ပြီးတော့စူးစိုက်ချင်လို့ရှိရင်နှစ်ချက်မှသုံးချက်မှ ခဏလေးကြွလာရင်ကြွတယ်ရှေ့ကိုတန်းလိုက်ရင်တန်းတယ်ချနေလိုက်ရင်ချတယ်ဘယ်နှချက်လဲ၃ချက်အဲ့မှာတိတိကျကျပြုအဲ့ဒီပုဂ္ဂိုလ်ဟာယောဂီကမျက်စိမလုံလို့ရှိရင်ဒီ၃ချက်မှမှတ်လို့ရပါမလားမရဘူးမျက်စိမလုံလို့ကတော့စိတ်ကဘေးရောက်သွားတာနဲ့လူကကြိုင်သွားတယ်လဲတော့မဖြစ်သွားဘူး မျက်နှာလေးကိုရှစ်လေးတော့မှဖြာပြီးကိုယ်စိတ်လေးဟာကိုယ့်ရဲ့ခြေထောက်စီကိုပဲသူကြွနေတဲ့တည်းတည်းကြွနေတဲ့ဒီမှာစိတ်လေးရောက်အောင်လမ်းရဲ့လမ်းတဲ့စီမှာစိတ်လေးပို့ရမယ်ချနေချနေတဲ့ဒီစိတ်လေးပို့ရအဲ့ဒီပုံမှာစိတ်လေးကထားမှာအမှတ်တဲ့အမှတ်တဲ့အတွက်ကြောင့်ဉာဏ်နဲ့မဉာဏ်တော့လဲလဲမလဲတော့အဲ့ဒီမှာအာယုမစိတ်လေးအဲ့ဒီခါကဏ္ဍကြတော့ယောဂီတရားလေးရှုအဲ့ဒီတရားရှုဆိုတာဘုန်းကြီးတို့တကယ်ကိုသူ့ရဲ့သဘာဝလေးသဘောလေးသဘောဆိုတာဓာတ်သဘောလေး ပါသဘောလေးတွေနဲ့ဘုန်းကြီးတို့ဒီမှာခန္ဓာကိုယ်ကြီးတစ်ခုလုံးဟာဓာတ်၄ပါးဖြင့်ဖွဲ့စည်းထားတယ်။ဘာနဲ့ဖွဲ့စည်းထားလဲ။ဓာတ်၄ပါးဖြင့်ဖွဲ့စည်းထားတယ်။ပထဝီဓာတ်၊အာဘောဓာတ်၊စေသောဓာတ်၊ဝါယောဓာတ်။အဲတော့ဒီဓာတ်၄ပါးရဲ့ဖောက်ပြန်နေမှုတွေကိုသတိထားပြီးကြည့်ရမယ်။တခါတရံမှာပထဝီဓာတ်တွေသင်ကြားတယ်တခါတရံမှာဝါယောဓာတ်တွေသင်ကြားတယ်တခါတရံမှာအာဘောဓာတ်တွေသင်ကြားတယ်တခါတရံမှာဘုန်းကြီးတို့ယောဂီများ ပထဝီသေသောဓာတ်တွေဖြစ်ကြတယ်จิตလေးပါသူသူတော်သူသင်္ချာရသင်္ချာရပေါ်နေတာအဲ့ဒါလေးတွေကိုယောဂီပုဂ္ဂိုလ်ကသေချာလေးရှုနေရတယ်သေချာလေးဒီမှာကြောလိုက်တဲ့အခါမှာဘာကသင်္ချာလဲသေချာကြည့်လှမ်းလိုက်တဲ့အခါဘာကသင်္ချာလဲသေချာကြည့်ချမ်းနေတဲ့အခါဘယ်ဘယ်ဘယ်တက်ကသင်္ချာလဲသေချာကြည့်ဒီလိုမဟုတ်ဘူးညာနာနဲ့ဒလန်းနဲ့လို့ရှုနေတဲ့အခါသွားနေတဲ့အခါမှာဘာသင်္ချာနေလဲသေချာကြည့်အဲ့လိုသေသေချာချာကြည့်တဲ့အခါကလည်းကြတော့ ဘုန်းကြီးတို့ရုပ်လူများသူ့ရဲ့ဓာတ်တဘာဝတွေထင်ရှားပေါ်သလားမပေါ်ဘူးလားညာဒီအဲ့ဒီဓာတ်တဘာဝလေးတွေကိုတေချာသိအောင်ရှုနေရှုရင်းကနေပြီးတော့သူ့တဘာဝလေးတွေရဲ့ဖြစ်ပေါ်လာမှုတင်းလာမှုတောင့်သွားမှုပေါ့သွားမှုလေးသွားမှုပူသွားမှုအေးသွားမှုတဘာဝတွေကိုဘုံမြင်နေရတယ်အဲ့ဒါလေးတွေမြင်ပြီဆိုရင်အမှန်မြင်တာလားအမှားမြင်တာလားအမှန်မြင်တာ ကဲတွားတဲ့အမူအရာရှုပုံလေးကိုဘုန်းကြီးဆောင်ပုံလေးဖြတ်ပေးမယ်နော်ရှုရဲနဲ့အဲ့ဒီမှာတိတိသွားပုံလေးရှုယုံလေးတွေမဟုတ်ဘူးနော်ရှုရဲနဲ့တိသွားပုံလေးတွေကိုဘုန်းကြီးဒီထဲမှာထည့်ပြောသွားမှာကဲဆိုကြည့်တွားတာတွားမှန်တိတေတေချာချာမြင်အောင်ကြည့် ကဲတိတိကျနေအောင်ကြည့်သူလို့မျက်လုံးကြီးပြုကြည့်ရမှာလားညာမျက်စိနဲ့ကြည့်ရမှာလားပဂရိမျက်စိနဲ့ပြုကြည့်မနေနဲ့ညာမျက်စိနဲ့ကြည့်တိတိကျကျနေအောင်ကြည့်ဆိုတာညာနဲ့နေအောင်ကြည့်ခိုင်းတာတွားတာတွားမှန်သိတိတိကျကျနေအောင်ကြည့်ရွေနေရာလေးတွေ့ရ၏

င်းသွားတာတောင့်သွားတာမထင်ရှားဘူးလားကဲအဲ့လိုကျင်းသွားတောင့်သွားရင်လည်းဗဒ္ဒထင်ရှားတာဝါယောဓာတ်ပဲထင်ရှားတာခင်းဆိုလိုက်သွားတာတွမ်းမှန်သည်ဒေဒေချာချာမြင်အောင်ဒီကျင်းနေတာလေးတွေ့ရ၏ ကြောင့်နေတာလေးတွေ့ရ၏ဧဒါဝါယောဓတ္တိကဲတင်းသဘောတောင်သဘောလေးတွေ့ရင်ဘာသာကိုတွေ့တာလေယောဂီပုဂ္ဂိုလ်ဟာတကယ်ဉာဏ်ပေါ်လာပြီဆိုရင်ခြေထောက်ဆိုတဲ့ပုံပန်းပဒံကြီးရှင်းလေးလား ပထမတော့ညာခြေလမ်းနဲ့သူညာခြေတော့ကြည့်တယ်ဘယ်ခြေလမ်းနဲ့ဆိုဘယ်ခြေတော့ကြည့်သွားနေတာပဲသိတယ်နောက်ယောဂီပုဂ္ဂိုလ်ရဲ့စိတ်ကြည်ငြိမ်မှုအားကောင်းလို့ဒီမှာစူးစိုက်မှုအားကောင်းသွားပြီဆိုရင်ညာကြည့်ပဲကြည့်ဆိုတာမထင်တော့ဘူးတွားနေတဲ့အခါမှာအခုပြောတယ်ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့နေတယ်ဝါယောဓာတ်ရဲ့သဘောကိုပဲမတွေ့ရဘူးလားအဲတင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒီတဲ့သဘောလေးကိုပဲမတွေ့ရဘူးလားခြေတော့ဆိုတဲ့ပုံပန်းကံထင်သေးလား ခြေတော်ဆိုတဲ့ပုံမှန်တရားပြဉ္ညာတရားပြောက်ပြီးတော့ပရမတ်တင်းသဘောတောင်းသဘောရွေသဘောလေးတိတာအမှန်တိလားအမှားတိလားပြဉ္ညာတိတာလားပရမတ်တိတာလားအဲ့ဒီပရမတ်ဆိုတာမှတရားပရမတ်ဆိုတာဘာလဲတရားပဲအဲ့ဒါတကယ်ပရမတ်ဆိုတာယုတ်တရားပဲသူ့ရဲ့ဒီမှာတောက်သွားတာတင်းသွားတာရွေ့သွားတာဓာဝါယောတအဲ့ဒီဝါယောတကယုတ်သိနေတဲ့စိတ်လေးကပါလေ နာဒီမှာခြေလန်းတိုင်းခြေလန်းတိုင်းမှာယုံနဲ့နာတွဲပြီးတော့မသိဘူးလားအဲ့လိုသိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားသိတာလားမတရားသိနေတာလားယုတ်တရားနဲ့တရားကိုသိနေပြီဟိုတော့ကယုတ်တရားနဲ့တရားမသိဘူးအခုသိနေပြီဟိုတော့ကသွားနေတာနှမ်းနေတာငါလို့ထင်နေတာအခုငါဆိုတာရှိသေးရဲ့လားသွားတိုင်းသွားတိုင်းဗာနဲ့ဗာတွေ့ရတယ်ယုံနဲ့နာကြီးနဲ့တွေ့နေရတာဒီတိုင်းဟောဒီဟာသွားနေတဲ့အခါညာရှင်လန်းတာပဲရှင်လန်းတာကိုအခုသိတယ် ကျွေသဘောကျင်းသဘောတောင်းသဘောတွေ့နေတယ်အခုသုံးချက်မှတ်ရင်းနဲ့မှတ်ကြည့်အောင်ကဲကြွတာကြွမှန်းသိသေးသေးချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ဧဒဝါယောဓတ္တိ ရွေ့နေတဲ့သဘောဟာတရေပြီးမှတရေတရေပြီးမှတရေတရေပြီးမှတရေရွေ့ရွေ့ပြီးအပေါ်ကြွကြွပြီးတော့ပါမလာဘူးလားရွေ့နေတဲ့သဘောလေးတခါတရံမှာအဲ့လိုကြွလာတဲ့ကာမျိုးလေးမှာဘုန်းကြီးတို့ယောဂီများပေါ်သဘောထင်ပေါ်သဘောရောမထင်ကြဘူးလားတခါတရံမှာပေါ်ပြီးပါလာတယ်လို့ပဲထင်ကြတခါတရံကြတော့လည်းပဲတခါလည်းကြွရတဲ့ခါမှာလေးနေတဲ့သဘောမထင်ကြဘူးလားထင်ရှားနေတာပဲ အဲဒီမှာလေးသဘောပေါ်သဘောဆိုတာဘုန်းကြီးတို့ယောဂီများပထဝီဓာတ်ထဲသွင်းသွားရတာသို့တော့ဘုန်းကြီးတို့ဒီမှာလေးသဘောဆိုတာကအာဘောအာဘောဆိုတာယိုစီးဖွဲ့ဒါအာဘောဓာတ်ထဲထည့်လို့ရောမရဘူးလားယိုစီးဖွဲ့စီးဆိုတော့ရေဓာတ်ရေကိုပုံနဲ့ထည့်ဆွဲကြည့်ဘယ်နဲ့နေလဲပေါ့သလားလေးလားကဲလေးသဘောထင်ရှားရင်အာဘောဓာတ်ရောမထင်ရှားဘူးလားဒါအာဘောဓာတ်ပဲ ငါဘောဓလို့ပြောလို့ရနောက်ဘုန်းကြီးတို့ယောဂီများတေဇောဓာတ်ဆိုတာကပူအေးနွေးမိဓာတ်ဘာသာလဲပူအေးနွေးမိဓာတ်အဲ့ဒီမိဆိုတာကမိတွေညာတောင်းလောင်နေတဲ့ခါကြတော့အရှိကလေလာရင်အဲ့ဒီမိညွန့်တွေကဘယ်ကိုပါသွားအနောက်ကိုပါသွားကဲတောင်ကနေလေလာပြီဆိုရင်အဲ့ဒီမိညွန့်တွေမိကိုးတွေဘယ်ကိုပါသွားလဲမြောက်ကိုပါသွားတယ်ပို့လို့ဟုတ်တယ်ပေါ့ လေလေးတလိုက်တာနဲ့တခါလဲပါပါပါအဲတော့တေသောတာရဲ့သဘောကိုအဲမှာပို့ရင်လည်းတေသောတာရဲ့သဘောရောထည့်လို့မရဘူးလားဒီမှာအများအပြားတော့မာရာပြော့တာလေးတာပေါ့တာပထဝီဆိုပြီးလုပ်တာသို့တော့ဒီမှာပေါ့တယ်ဆိုရင်တေသောတာထိုက်လည်းထည့်လို့ရတယ်မိတာအပေါ့တယ်ဟေးလေးတယ်ဆိုရင်အဘောဓာတ်ထည့်လို့ရတယ်ရေတက်လေးသွားရင်အဘောဓာတ်ထည့်လို့ရတယ်အဲဒီတော့ယောဂီပုဂ္ဂိုလ်ကဒီမှာကြွတဲ့ခိုက်သေးမှကြည့် ရွှေသဘောလေးထင်ရှားတယ်အဲ့ဒါဝါယောတကယ်လို့အဲ့ဒီဟာမထင်ရှားဘဲနဲ့လေးတယ်လို့ထင်ရှားရင်အာဘောတကယ်လို့ပို့တယ်လို့ထင်ရှားရင်ပါတာလေတေသောကဲသူ့ဟာသူထင်ရှားနေတာကဲဆိုကြည့်လိုက်ကြွားတာကြွားမှန်းသိတေရေချာချာမြင်အောင်ကြည့်ပေါ်နေတာလေးတွေ့ရ၏ ေရာတိသောဓတ္တိလေးနေရာလေးတွေ့ရ၏ဧရာအဘောဓတ္တိကဲကြွားကြိုက်လေးမှာဘုန်းကြီးတို့ယောဂီများဓာတ်လေးတွေအကုန်လုံး ဝါယောတရဲ့သဘောလည်းထင်ရှား၏ပတဝီတရဲ့သဘောတည်သောဝါအာဘောအကုန်လုံးမထင်ရှားဘူးလားထင်ရှားနေတယ်အဲ့ဒီသဘာဝလေးကိုမြင်အောင်ကြည့်ရတာနောက်တစ်ခါနှမ်းတဲ့ကကြွပြီးတဲ့ခါကျတော့ခြေတော်လေးကနောက်ကိုဆုံးပါလားရှေ့ကိုလမ်းပါကဲနှမ်းတဲ့အခါမှာရောရွေသဘောမထင်ရှားဘူးလားတရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရှေ့ကိုရွေ့ရွေ့သွားတယ်တခြားကြည့်တခြားကြည့်ရင်တခြားမြင်တယ်တခြားကြည့်ဆိုတာ ဗမျက်စိနဲ့ကြည့်မှလည်းသခုကရဏီညာနာကရဏီတဲ့ဉာဏ်မျက်စိနဲ့ကြည့်ပဂိမျက်စိနဲ့ပြုပြီးကြည့်ရမှာမဟုတ်တိကျကြည့်အဲဒီမှာတည်ရည်ပြီးတည်ရည်ရင်းရင်းရင်းရင်းရင်းနေသွားရင်ကနေဟောတဖြည်းဖြည်းခြေတော့ကရှေ့ကိုရောက်သွားတဲ့ခါကျတော့တင်းတောက်သွားတဲ့သဘောမတွေ့ရဘူးလားကဲတင်းတောက်သွားတာနဲ့ဝါရောရွေ့နေတာလည်းပါတာနဲ့ကဲဒီတော့နှမ်းတဲ့အခါလေးမှာဆိုရင်ဝါရောဓာတ်အထင်ရှားဘူးလား ဆိုလိုက်လမ်းတာလမ်းမှန်သိဒေဒေချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ ေဒဝါယောဓတတ္တိဟောနှမ်းနေပြန်မှာပဲဟိုတုန်းကတော့ခြေတော်ကြီးနှမ်းနေတာတွေ့ရတယ်အခုကြတော့ခြေတော်ဆိုတဲ့ကျင်းရတံကြောက်ပြီးတော့ဟောတရွေပြီးတရွေတရွေပြီးတရွေရွေသဘောပဲမတွေ့ရဘူးလားတင်းသဘောတောင်သဘောပဲမတွေ့ရဘူးလားအဲ့ဒီတင်းသဘောတောင်သဘောရွေသဘောတွေကဝါယောဓာတ်ဓာတ်တွေလေ ကဲဝါယောဓာတ်ဓာတ်နဲ့တွင်းရင်ဝါယောဓာတ်အဲ့ဒီဟာကိုယုံလံခွဲကြည့်မယ်ဆိုရင်အဲ့ဒီဝါယောဓာတ်ကဘာတရားအဲ့ဒီသူ့ကိုသိနေတဲ့စိတ်လေးကဘာတရားကဲနှမ်းတိုက်လေးမှာဘာနဲ့ဘာတွေ့ရတယ်ကဲယုတ်တရားနံတရားမတွေ့ရဘူးလားကဲသိဉာဏ်ကြောက်ရင်းနဲ့တရားတွေ့ရလားမတွေ့ရလားတရားတွေ့နေပြီယုတ်တရားနံတရားတွေတွေ့နေပြီအောင်မလေးခင်ဗျားတို့တရားအထုတ်တယ်တရားမတွေ့နိုင်ဘူးမတွေ့နိုင်ဘူးလို့ထင်နေတာ ခင်ဗျားတို့သိတရားအကောင့်ထဲမပေါ်နိုင်ဘူးသိတရားလေးဘုန်းကြီးတို့ယောဂီများသဘာဝကိုမြင်အောင်ကြည့်ရင်ဈဉဏ်လေးစိတ်တလန်းနှလန်းလေးအတွင်မှာပဲတရားမတွေ့ဘူးလားဘုန်းကြီးတို့ဟိုးမြတ်စွာဘုရားသာသနာတော်ပိုင်းမှာမဟာနာဂဆိုတဲ့မထေရကြီးဟာနှစ်လန်းသုံးဘဝအတွင်းမှာကိလေသာသောကုန်ကယဟနာဖြစ်တယ်လို့ဆိုတာပဲနှစ်လန်းသုံးဘဝရှင်လန်းဆိုရင်နှစ်လန်းဘဝနဲ့ဆိုရင်ဘယ်ဘဝလဲသုံးဘဝ အဲ့ဒီသုံးပွားအတွင်းမှာပဲခါနဲ့အခုပြောတဲ့ယုံနာဖြစ်ဖြစ်အကုန်လုံးဝိပဿနာဉာဏ်နဲ့ဆင့်ဆင့်တက်ပြီးတော့ကိလေသာအလုံးကုန်ကံရဟနာဖြစ်သွားတာဈဉ္ဉံလျှောက်သွားရင်ဘာလျှောက်ရင်းလဲမြမလေးဈဉ္ဉံလျှောက်ရင်ခြေတလန်းလေးခြေတလန်းလေးနဲ့ကိုတရားတွေ့လိုက်တာတရားတွေမြင်လိုက်တာအခုကြည့်တာတရားတွေ့ပုံလေးဘုန်းကြီးပြောနေတာနော်အခုအဲ့ဒီမှာနှမ်းပြီးပြီဆိုတဲ့အခါကျတော့နှမ်းမှုလေးသုံးသွားရင်ဒီခြေတော့ကဒီတိုင်းကျန့်ခံပါလားအောက်ချပါလား ခြေတော်ပြင်းနဲ့ရှေ့ကိုတန်းထားလို့ရှိရင်တော့အဲ့ကောင်ဘလောက်ရနိုင်မလဲမသိဘူးအဲ့ဒီပုဂ္ဂိုလ်ဒါကတချို့ကလည်းပဲဒီကနေ့ဗျာညင်းနဲ့အစာကောက်လို့ခြေတော်ကြီးကိုကိုလိုထိုးဟာလုံနေတာဒီလေးယောဂီပုဂ္ဂိုလ်အဲ့ဒီလိုကြတယ်အဲ့လိုသိချာလုတ်ပြောတော့မလုပ်အောင်သူ့ရဲ့တွားနေတဲ့ပုံစံလေးတိုင်းနဲ့ကိုကခြေသေးလေးနဲ့တော့သတိလေးကပ်ပြီးလုပ်အောင်သိချာကြီးတခါလဲကြောက်ပြီးလုပ်နေရမှာပေါ့တချို့ကခြေတော်ဆိုရင်ကြွားတယ်ဆိုရင်ခြေတော်ကြီးတစ်ခုလုံးကြွားတယ် ကြော့ပြီးတော့လမ်းနေဆိုတော့မှရှေ့ကိုတခါလဲကြောက်ကြည့်လမ်းလိုက်ရှင်လမ်းကြီးအကျယ်ချတယ်ဆိုတော့ဟောဖော်ဝါနဲ့ချလို့မရတော့အဲ့ကြတော့မှဖနှောင်ကြီးနဲ့ချတယ်ဖနှောင်ကြီးနဲ့ချတော့ဖနှောင်နဲ့ဆိုတော့တော်လည်းတဲမရကိုရိုင်းဒီရိုင်းနဲ့တဲတော့မအောင်မရအဲ့ဒီမှာဖြစ်အဲ့ဒီရှင်သာဈေးညံတော့ဘုံပုံစံကြတာမကြတာဘုရားမကြတာအဲ့တော့ဒီချက်ပုံစံတရားလျှောက်တဲ့ပုဂ္ဂိုလ်ကရှင်လန်းကြီးရှည်ကြီးလမ်းဖို့လည်းမလိုဘူး သိပြီးတော့ဒီကနေ့စိတ်စိတ်ကလေးလှုပ်လှုပ်ကလေးနှုတ်နှုတ်ကလေးလှုပ်လို့လည်းမလို့ပုံမှန်ခြေလမ်းလေးပုံမှန်လေးအဲ့ဒီပုံမှန်ခြေလမ်းလေးဟာတခါတဲ့ခြေပေါ်ကနေတစ်ပြင်လုံးကြချပြီဆိုတဲ့အခါကျခြေပေါ်ကတစ်ပြင်လုံးကြတာခြေပနောက်နဲ့လည်းမဟုတ်ဘူးခြေပြားနဲ့လည်းမချအဲ့ဒီမှာဖဝါနဲ့တစ်ပြင်လုံးကြသွားအဲ့ဒီကြတဲ့အခါတခြားကြည့်တရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေ ဘုန်းကြီးပြောနေတာတွေနားထဲမှာဝါတော့လေကိုယ့်အကူအခုတရားပေါ်ပြီးပြီဆိုရင်စမ်းသပ်ကြည့်လိုက်ဟောဟုတ်ပါလားဒီတိုင်းရွှေ့ရွှေ့နေတာခြေတော်ဆိုတဲ့တရားတောင်မထင်တော့ပါလားကိုယ့်အကူတွေ့နေတယ်တရားအဲဒီမှာတရွေ့တရွေ့ရွေ့ရွေ့ရွေ့ကြဒါပေမဲ့အဲ့ဒီစိတ်ခြေတော်ကိုဖြန့်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ဝိတ်တစ်ခုလုံးဟာရှေ့ကိုရောက်လာပြီဖြစ်တဲ့အတွက်ပေါ့ကျသွားမလားလေးကျသွားမလားဒီလေးသဘောတင်ကြသွား အဲ့ဒီကြတော့သုံးတော့ကရွေ့နေတဲ့သဘောကဝါရောအခုလေးသဘောကြီးထင်ရှားသွားရင်အာမောရိုစီးဖွဲ့စီရေးရေးဆိုတော့လေးထားတော့ပထဝီဓာတ်ထဲလည်းထည့်လို့ရတယ်ဒီအာဘောဓာတ်ထဲလည်းထည့်လို့ရတယ်အဲ့တော့အာဘောလေးကြပါလေးကြသွားတဲ့အခါအာဘောဓာတ်ကြီးကြတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီချလိုက်တဲ့အခါမှာလည်းသူ့ရဲ့သဘာဝလေးကိုသိချမြင်အောင်ကြည့် ဉာဏ်အောင်ကြည့်တဘာဝမြင်ပြီဆိုရင်ပြဉ္ညတဒံခြေတော့ဆိုတဲ့ပုံသဏ္ဍာန်ကြီးကြောက်သွားပြီးတော့ပရမတ်ရွေသဘောပေါ်သဘောလေးသဘောလေးမတွေ့ရဘူးလားကစ္စုလံခြားတာချမ်းသိတေရေချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ ဧဒဝါယောဓတ္တတိခြားတာခြားမှန်သည်တိရိခြားခြားမြင်အောင်ကြည်လေးနေရလေးတွေ့ရသည်ဧရာ အာဘောဇတတိဟောခြေတော်လေးနေချလိုက်ပြီဆိုတာနဲ့လေးချသွားပြီဆိုရင်အာဘောဓလေးချသွားပြီတကူလုံးရဲ့ဝိဟာရှေ့ကိုရောက်သွားတဲ့အခါကျတော့လေးချသွားတယ်အဲ့မှာတဘောအဲ့ဒီကနေပြီးတော့ဟောခြေတော်ချဆိုလိုက်ပြီးတော့လေးချသွားတယ်နောက်ကျမ်းနဲ့ခြေဘဝနဲ့မချိဘူးလား ကဲထိလိုက်တဲ့အခါနင်းလိုက်တဲ့အခါကျတော့မာသဘောပျော့သဘောမတွေ့ရဘူးလားကဲမာသဘောပျော့သဘောတွေ့ရပြီဆိုရင်ပထဝီဓာတ်ပဲနုညံ့တဲ့သဘောကြမ်းတမ်းတဲ့သဘောမတွေ့ရဘူးလားအဲ့ဒီနုညံ့ကြမ်းတမ်းတာလေပထဝီဓာတ်ပဲယောဂီပုဂ္ဂိုလ်ကဘယ်လိုပဲသိလိုက်သိလိုက်ဒီကနေ့မာသွားတဲ့သဘောတွေ့လိုက်ရင်လည်းပထဝီပဲပျော့ပြီးဒီကနေ့ ချွညွန်နဲ့နင်းချလိုက်ရတယ်လို့ဓမ္မမဟုတ်ပေါ်တော့ပုံမှာနင်းချတယ်လို့နစ်ဝင်သွားလို့တွေ့ရရင်လည်းဒါလည်းပထဝီဓာတ်နုညံ့တဲ့သဘောလေးတွေ့ရရင်လည်းပထဝီဓာတ်ကျမ်းတဲ့သဘောတွေ့ရရင်လည်းပထဝီဓာတ်အဲဒါနင်းလိုက်တဲ့အခါလေးချလိုက်တဲ့အခါလေးခုနကငါကြွားတာနမ်းတာချတာနောက်တစ်ခါချိတာအဲ့ဒီချိလိုက်တဲ့အခါလေးမှာဘုန်းကြီးယောဂီများမာသဘောပျော်သဘောမတွေ့နိုင်နိုင်ဘူးလားကဲဆိုလိုက်ချိတာချိမှန်သည့် တေရေချာချာမြင်အောင်ကြည်မာနေရာလေးတွေ့ရ၏ပျော့နေရာလေးတွေ့ရ၏အေဒပထဝီဓတ္တတိ ပြီးတော့ဘုန်းကြီးတို့ယောဂီများဈဉ္ညာရှောင်ပြီးရှုမှတ်ပြီးသွားနေတာဒါ၄ပါးအကုန်လုံးမတွေ့ဘူးလားတချို့ကပြောတယ်ဘုန်းကြီးတို့မဟာစီတရားကြီးဟာဖောင်းတာပိနာပါကွာဓာတ်တွေလည်းမပါပါဘူးပြောတယ်တချို့ကပထဝီပထဝီဝါရောဝါရောတည်သောတည်သောရှုနေတယ်ဘုန်းကြီးတို့ဒီမှာဘောပထဝီပဲရှုစရာမလိုဝါရောပဲရှုစရာမလိုတည်သောပဲရှုစရာမလိုအာဘောပဲရှုစရာမလိုသူ့ဟာသူနှမ်းနေတာကြွနေတာနှမ်းနေတာလေးကိုကြားတာလေးရှုနေရင်းနဲ့ပဲ သူ့ရဲ့ဓာတ်တဘာဝလေးတွေကိုအကုန်လုံးမသိရဘူးလားအဲ့ဒီလိုသဘောသိတာတရားသဘောသိတာပါလေကဲတရားသိခြင်းရင်ဘာသိအောင်ပြုမလဲသဘောသိနေတဲ့ပုဂ္ဂိုလ်ဘာသိတယ်လဲတရားသိတယ်ဆိုတော့ဘာတရားတွေသိတာလဲဒီရုပ်တရားနဲ့နာတရားသိတာကဲမိမိအန္တပုထုဇဉ်ဘဝကကလျာဏပုထုဇဉ်ဘဝမရောက်ဘူးလား တရားသိတရားမြင်တဲ့ပုထုဇဉ်ဘဝရောက်လာပြီတာမန်ပုထုဇဉ်တရားမဟုတ်တော့အကံပုထုဇဉ်မဟုတ်တော့အဲဒီမှာတရားသဘောတွေကိုသိတာအခုယုတ်သဘောလေးတွေသိလာပြီနာမ်သဘောလေးတွေသိလာဒါဘုန်းကြီးတို့ယောဂီများထိုင်ရှုရင်းသိတာလားဈဉ္ညာကြောင့်ရင်းသိတာလားကဲဒီတော့ဈဉ္ညာကြောင့်ရှုမှလို့တရားသိနိုင်တယ်လားမသိနိုင်ဘူးလားတရားတွေ့နိုင်တယ်လားမတွေ့နိုင်ဘူးလားဈဉ္ညာကြောင့်ရှုရင်းနဲ့တရားရနိုင်တယ်လားမရနိုင်ဘူးလား တရားရနိုင်လို့လေဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာမှာနောက်ဆုံးဖြစ်တဲ့သုဘတ္တယဟန်ကြီးဟာထိုင်ရှုမှတ်ပြီးယဟန်တာဖြစ်သွားတာမဟုတ်ဘူးဈဉ္ဉံကြောက်ရှုမှတ်တာဘယ်လိုရှုမှတ်တာလဲဈဉ္ဉံကြောက်ရှုမှတ်ရင်းနဲ့ယဟန်တာဖြစ်သွားတာအဲ့ဒီသုဘတ္တပရပတ်ကြီးဟာမြတ်စွာဘုရားပြိဋိဘံမစံခင်ဘုရားရှင်ကိုရောမြတ်ကြီးတက်တော်ထင်ရှားရှိနေစဉ်မှာနောက်ဆုံးယဟန်တာပဲ ဒါမြတ်စွာဘုရားသူယဟန္တာဖြစ်ပြီးမကြံမီမှာပြိဋိဘံကိုဆန္ဒမူတာအဲ့တော့မြတ်စွာဘုရားတက်တော်ထင်ရှားရှိနေစဉ်မှာအဲ့ဒီမှာနောက်ပိတ်ဆုံးယဟန္တာဖြစ်သွားတာအဲ့ဒီသုပ္ပတ္တယဟန်သုပ္ပတ္တယဟန်ကြီးဟာလည်းပဲထိုင်ပြီးသုမအားထုတ်ရင်းနဲ့ယဟန္တာဖြစ်သွားတာမဟုတ်ဘူးဘယ်လိုသုမရင်းနဲ့ယဟန္တာဖြစ်တာအေးဈဉ္ညာလျှောက်ပြီးတော့အခုယောဂီတို့လျှောက်တယ်လို့တခါလဲအင်းကြီးတို့ကြီးရဲ့မှာဈဉ္ညာလျှောက်ပြီးတော့သုမပွားများအားထုတ်ရင်းနဲ့ အခုပြောတဲ့ယုံနဲ့နာကိုပိုင်းခြားသိအခုပြောတဲ့ဈဉ္ညာတဏှာပန်းကတဏှာပြတ်သွားလိုက်တဏှာနာလိုက်တဏှာပြတ်သွားလိုက်ရှင်လန်းနေရဲ့ဒီခါတဲ့အဖြစ်ဖြစ်တွေကိုရောမတွေ့နိုင်ဘူးလားအခုယုတ်တရားနဲ့တရားကိုတော့သိသွားပြီအခုသေချာလေးရှုနေရင်ဘုန်းကြီးတို့ယောဂီများရှင်လန်းလေးတဏှာဒီဘက်ရှင်လန်းလေးဘယ်ရှင်လန်းလေးဆုံးသွားပြီဆိုရင်နောက်တကားပါဘယ်ရှင်လန်းလှမ်းလာလဲအဲ့ဒီညာခြေလန်းလှမ်းနေတဲ့အချိန်မှာပထမလှမ်းတဲ့ဘယ်ရှင်လန်းရှိသေးလား ဘာဖြစ်သွားပြီလဲပြစ်သွားပြီအဲဒီတော့ပထမခြေလမ်းပြစ်သွားပြီဒုတိယခြေလမ်းဖြစ်နေပြီဒုတိယခြေလမ်းလှမ်းလှမ်းပြီးသွားတဲ့အချိန်ဟိုကတတိယခြေလမ်းလေးစလိုက်တာနဲ့ဒုတိယခြေလမ်းရှိသေးရဲ့လားဒါကြောင့်ကျေးဇူးတော်ရှင်တောင်မြုပ်ခန္ဓာယုံဆရာတော်ဘုရားကြီးကပထမခြေလမ်းယုံနာတန်းတို့လမ်းဒုတိယမရှိကြဘူးသတိထားဖို့နော်ဘုန်းကြီးတို့ယောဂီများဒီတိုင်းလျှောက်သွားနေရတာမဟုတ်ဘူးဉာဏ်ဆိုအဲ့တိုင်းသိအောင်သိထား ခုခင်ဗျားတို့ကိုဘုန်းကြီးမကြမကြပြောတယ်တရားမြင်တယ်တရားတွေ့တယ်ဆိုတာမြဲတာတွေ့တာလားမမြဲတာတွေ့တာအဲ့ဒီမမြဲတဲ့အဖြစ်အပျက်ကိုမြင်ပြီဆိုရင်တရားမြင်ပြီလို့ဘုန်းကြီးပြောနေတာအခုအဖြစ်အပျက်တွေဆိုတာကခုဘုန်းကြီးတို့ယောဂီများအခုရှုနေတဲ့အထဲမှာကိုပဲတရားတွေကပြနေသလားမပြဘူးလားခင်ဗျားတို့ကမြင်အောင်ရှုခင်ဗျားတို့ကဉာဏ်နဲ့မပမောက်ပါဘူးဉာဏ်မသက်ဘူးတခါတည်းစိတ်တွေကဘေးကြီးတွေရောက်ဒီထဲမှာမရောက် မရောက်တဲ့အတွက်ဒီဖြစ်တဲ့မမြင်ဘူးဖြစ်နေတယ်ခုဒုတိယခြေနာသုံးသွားပြီတတိယခြေနာလေးစလိုက်တာနဲ့ဒုတိယခြေနာရှိသေးရလားကဲစစ်တလန်ပြက်သွားလိုက်နောက်တလန်ပြက်ဖြစ်လိုက်တလန်ပြက်လိုက်တလန်ဖြစ်လိုက်တလန်ပြက်လိုက်တလန်ဖြစ်လိုက်ဩခြေလန်းလိုက်ခြေလန်းလိုက်ဟာဖြစ်ပြနေတာပါလားလို့ဒီညာလေးနဲ့ဝင်လိုက်စမ်းပါဒီညာလေးဝင်အောင်သိချစုစမ်းပါသိချမရှိဘဲနဲ့တခါတော့ဟိုငေးဒီငေးတောင်ငေးမြောက်ငေးနဲ့သွားနေတယ်ဘာမှမသိဘူး အညောင်းကြီးလျှောက်ခိုင်းနေတာမဟုတ်ဘူးတကယ်ကိုဘုန်းကြီးလျှောက်ခိုင်းနေတာကတမာရီဖြစ်ဖို့ရဲ့ဉာဏ်ဖြစ်ဖို့ရဲ့ဟုတ်တယ်မလားဈဉာဏ်လျှောက်တာကတမာရီရောမဖြစ်နိုင်ဘူးလားဉာဏ်ရောမဖြစ်နိုင်ဘူးလားကဲတမာရီလည်းဖြစ်နိုင်တယ်ဉာဏ်လည်းဖြစ်နိုင်တယ်ကဲဉာဏ်လေးမဖြစ်ဘူးထားအောင်ဗျာကဲဘုန်းကြီးကကျွန်တော်တို့ဈဉာဏ်အကျိုးလေးပြောလိုက်ဘာဉာဏ်မှမဖြစ်သေးဘူးဗျာဒါပေမဲ့အညောင်းတော့မပြေဘူးလား ဈဉ္ညာလျှောက်နေတာနဲ့ဣရိယာပုမျှပြီးသူ့ဟာသူညောင်းပြေးသွားဈဉ္ညာအမြဲတမ်းလျှောက်တဲ့ပုဂ္ဂိုလ်ဟာကိုယ်စိတ်နှစ်ပါးကြံ့ခိုင်မှုရှိတယ်ကိုယ်ရောစိတ်ရောပါဖြစ်တာလေကြံ့ခိုင်တာစိတ်ဓာတ်အင်အားတွေကြံ့ခိုင်တာလေဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်နောက်ပြီးတော့ခရီးစီသွားနိုင်တယ်ခရီးများများသွားနိုင်တယ်ဈဉ္ညာမလျှောက်ဘဲနဲ့မုတ်တုတ်ထိုင်ထိုင်နေတဲ့ပုဂ္ဂိုလ်ကဟိုနာဒီနာလေးလျှောက်လိုက်ရင်ဘာဖြစ်သွားလဲမောဟိုနာဒီနာလေးမလျှောက်လိုက်နဲ့မော ဘုန်းကြီးကဒီခြေလမ်းလေးနှစ်လမ်းသုံးလမ်းနှပ်ပြီးမောဆိုနေတဲ့ပုဂ္ဂိုလ်ဘုန်းကြီးကိုယ်တိုင်မြင်ဘူးတယ်နော်ဘုန်းကြီးကိုယ်တိုင်မြင်ဘူးတယ်မမြင်ဘူးတာကိုဘုန်းကြီးမှန်းပြီးပြောနေတာမဟုတ်အဲဒီမှာဘုန်းကြီးဒေါ်ပန်းထေဆိုတဲ့ဒကမာကြီးဘုန်းကြီးတွေ့ဦးတယ်မောရမြိုင်လူတထေးမာကြီးတယုံမာကြီးဒါပေမဲ့တယုံမချေမဲတယ်လို့သူတယုံလို့ပြောလို့ဘယ်လိုမှမရောမဲတယ်လို့တခါတယုံမချေဆိုတာ ချမ်းသာလိုက်တာလည်းအတုံးပဲအဲ့ဒီမှာဒီဒကမာကြီးကချမ်းသာတော့အားကြီးတော့အလုတ်ကျွေးတွေနဲ့အကုန်လုံးနေပြီးတော့ဓမင်းယူခဲ့ဘာစင်ယူခဲ့ရေသွေခတ်ခဲ့ဘာမှကိုယ်မလုပ်အကုန်လုံးအခါအလုတ်ကျွေးတွေနဲ့နေတာနောက်ကြတော့အဲ့ဒီဒကမာကြီးဟာလေတခါနဲ့ဂရေမောဝါနေပြီးအောက်ဆင်းဖို့ကိုမလွယ်တော့အောက်ဆင်းကိုလှုပ်လိုက်မောအလုတ်ကမခံတော့ဒါဣရိယာကိုမျှနေတာလားမမျှမမျှတာလှုပ်ရှားမှုမရှိတဲ့အတွက်ကြောင့်ဖြစ်နေတာ အဲဒီမှာရှင်းနှမသွားနိုင်တဲ့ပုဂ္ဂိုလ်ဟာသွားနေကြမဟုတ်တော့တလန်းတလန်းလိုက်တာနဲ့မောသွားအခုဘုန်းကြီးတို့ကိုကိုယ်တိုင်ပါပဲဘုန်းကြီးတို့လည်းဒီထဲမှာနေရတာဘုန်းကြီးတို့ကောင်းဒီရိတ်တာမှာရန်ကုန်ရိတ်တာထဲမှာနေရတာဘုန်းကြီးကျမ်းမာရေးမညှို့ညို့ဒီထဲမှာဈဉာလျှောက်လို့မရဘူးယောဂီတွေကငင်းနေကိုယ်မြင်ပြီးဟိုပြေးဒီပြေးဟိုပုံးဒီပုံးအဲ့ဒါလည်းဘုန်းကြီးမဖြစ်ဖြစ်အဲ့ဒါလည်းမဖြစ်ဖြစ်တခါအကြောင်းထဲမှာဆိုဘုန်းကြီးဟိုတောရိတ်တာမှာဆိုရင်ဘုန်းကြီးယောဂီတွေကသူ့အတူတမကိုအားဒီမှာယောဂီအဆောင်တွေကြားထဲမှာတောက်သွားတယ် တဏှာကြီးတဏှာကြီးဟာကိုယ့်ကိုရှောက်တာရှောက်လို့လည်းအဆင်ပြေတယ်ဟိုနဲ့နားလိုက်ဒီနဲ့နားလိုက်ဟိုလိုလိုလိုက်ဒီလိုလိုလိုက်အခုဒီထဲမှာကျဈဉ္ညာရှောက်ချိန်မရအောင်ရှောက်ချိန်မရတော့ပေါ်ငါကျမ်းမာကြီးဈဉ္ညာမရှောက်တဲ့အတွက်တော့မကောင်းတော့ဘဲတော့ငါကျွေးကုန်ဘုရားကိုငါတက်ကြည့်မယ်ကျွေးကုန်ဘုရားကိုတက်ကြည့်မယ်ဘေးကဆိုတယ်ဆရာတော်ဖြစ်ပါမလားအာရတယ်ရှောက်တယ်ဖြစ်ကိုဖြစ်ရရအောင်ရအောင်ရှောက်တခါလည်းဘုန်းကြီးတခါကျွေးကုန်ဘုရားတက်ဒီကနေဒီဖြည်ရင်သွားမယ်ဆိုပြီးဖြည်ရင်သွားတယ် ရှင်ကျင်သွားပြီတခါအရှင်မုတ်ကနေတက်မယ်ဆိုတက်တဝက်လောက်ကြတော့တက်ကုန်တက်နိုင်အောင်အမောတွေသူချူလီဖြေးပေါက်တွေကြာအမောတွေမရဘူးငါတက်ကိုတက်မှာငါတက်ရောက်အောင်မှပြင်မယ်မရောက်ရင်တော့ငါအစီအစဉ်မဖောက်အောင်ငါကျွဲဖို့တင်တွဲတယ်ဆိုပြီးဘေးကသူ့ရင်းကိုတခါတွဲတွဲပြီးတော့တခါသူ့ပကုံးဖက်ပြီးတော့ပကုံးထိန်ပြီးတော့တခါတွဲတက်နားတက်လိုက်နှစ်တက်သုံးတက်တက်လိုက်နားလိုက်နှစ်တက်သုံးတက်တက်လိုက်နားလိုက်ချွေးလေချွေးနာအပေါ်ရောက်ပြီဆိုမှဘုရားကတော့အေးစေနား နားပြီးပြီဆိုတဲ့အခါဒီလေကားမဆင်းနိုင်တော့ငါဓာတ်လေကားဖို့ပါသွားပြီဒါဈဉ္ညာကြောက်လို့လားမကြောက်လို့လားကိုရွေ့တော့သူများကိုပြောနေတာမဟုတ်ဘုန်းကြီးကိုရွေ့ကိုပြောနေတာမဆက်နိုင်မကြောက်နိုင်တဲ့အတွက်ကြောက်နေတဲ့အမြဲကြောက်နေတဲ့ပုဂ္ဂိုလ်နဲ့ရှင်လို့ဘယ်တော့မှရှင်လို့မရဘူးကိုယ်စိတ်ပဲရှိတော့ခန္ဓာကြီးကမလိုက်တော့အဲ့ဒါကိုကနေပြီးတော့ဓာတ်လေကားကနေပြီးတော့အောက်ရောက်တော့ဒီပြန်လာတော့မပြန်လာနိုင်တော့တိုင်တင်သားပါကွာတိုင်တင်သားပြီးပြန်လာရတယ် သွားပြီသွားပြီဘုန်းကြီးကတော့သွားပြီကိုယ့်ကိုသွားပြီငါတခါလေခီးစီလည်းမသွားနိုင်တော့ငါကျမ်းမာကြီးတွေချုပ်ကုန်ဒါနဲ့ဘုန်းကြီးကမရသေးဘူးတွေ့ရအာတက်ကြီးကိုတက်တယ်ဒါပေမဲ့တက်ကြီးကိုတက်ရင်ပိုရောက်ရင်ဒကာဓမ္မတွေကပြီးတော့ခါဆရာတော်ဘုရားကိုဝင်ကြတော့ဆရာတော်ဘုရားကိုဟောပင့်တရားပင့်အဖြစ်သေးဘူးငါလူတွေတွေ့ရင်မကြိုက်ဘူးငါလူနေတဲ့အချိန်လူမရှိတဲ့အချိန်ပဲအချိန်နဲ့စဉ်းစားအဲ့ဒီအချိန်မှာပဲဘုန်းကြီးကသွားဖို့စိတ်ကူးနေတဲ့အချိန်မှာ အခုခေတ်အခုမဟုတ်ဘူးနော်ဟိုးလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကနော်အဲ့ဒီအချိန်တုန်းကလည်းဘုန်းကြီးရဲ့ဒီဈဉ္ဉံဆောင်မှုနည်းမှုကိုဘုန်းကြီးကပြောပြအဲ့ဒီမှာဟိုတက်ကြီးရောမှာတပုံဝင်စီးတပုံစီးတဲ့အခါကျတော့တက်ကြီးရောကိုတွားမဲ့ပုံကမရှိတော့ဘယ်သူမှမတည့်ရတော့လူတွေပဲမှမတွားရတော့အဲ့ဒီတင်ဟာဒါငါအခွင့်အရေးပဲဒီချင်းဘယ်သူမှတက်ကြီးရောမတွားရဘူးငါတွားမယ်လာကပ္ပိယနှစ်ယောက်ကပ္ပိယနှစ်ယောက်ခေါ်သွားတာကိုယ်ကိုလည်းသိမချဘူးကပ္ပိယနှစ်ယောက်ခေါ်ပြီးတော့တခါဈေးခံပြီးတွားကြမယ်ဆိုတွားကြ တွားပြီးတော့ဘုန်းကြီးတက်တဲ့ကျိုးအတက်တကတောင်ဝဲဝယ်ရတယ်အတက်တကတောင်ဝဲဝယ်ရတယ်အဲ့ဒီမှာတောင်ဝဲဝယ်ပြီးတက်အာတော်လေးတက်မိကြနားဗျာချွေးတွေထွက်တော်လေးတက်မိကြနားဗျာအဲ့ဒီမှာဘုန်းကြီးတို့တက်တက်တက်တက်သွားတဲ့ခါမှာဆိုအဖွားကြီးတယောက်များဆိုရင်လေအသက်80ကျော်အဲ့ဒီအသက်80ကျော်အဖွားကြီးတယောက်ကတက်တော့အာအဖွားကဘယ်လောက်လဲပေါ်တယ်မောကလည်းမောတော့တကားပြောမယ်လို့ကြားနားကြတယ် နားကျင်နားကျင်တော့အဲ့ဒီမှာအဖွားတက်လာတော့အဖွားတက်နိုင်လားကြီးလားအဖွားတက်ဘယ်လောက်ရှိပြီလဲ70နဲ့တစ်နှစ်တော့အဖွားတက်နိုင်လိုက်တာကိုကပြောတယ်အဖွားတက်နိုင်လိုက်တာမနဲ့အစိုးကြီးတော့ဘုန်းကြီးတက်တာနဲ့မနဲ့အစိုးကြီးတက်တာအဲ့ဒါနဲ့မနဲ့အစိုးကြီးတက်တာကို့မှာတဲတဲရင်းနဲ့ဘယ်လိုမှမတက်နိုင်လို့ရေမြောင်ကြီးစခန်းဆိုတဲ့စခန်းလေးရောက်ဟုတ်တယ်နော်အဲဒီမောစခန်းကင်မောစခန်းနေကြတာရေမြောင်ကြီးစခန်းရေမြောင်ကြီးစခန်းဆိုတာလည်းရောက်တော့ဘုန်းကြီးမရတော့

တခါလေညနေပိုင်းကသိချလာတာတခါလေကိုကရင်မောင်ကြီးစခန်းမှာမတက်နိုင်ဘူးနားလေဒါနဲ့ဘုန်းကြီးအဲ့ဒီကရင်မောင်ကြီးစခန်းတညာနာနားပြီးတော့မနဲ့သုံးသုံးတခါတက်ကြတာတက်အဲ့ဒီကနေစူးစမ်းပြီးတဲ့တော့ဟိုရောက်သွားပြီတတိယတတိယရောက်ပြီတတိယမှာဘုန်းကြီးကသူများနဲ့ကတညာဆိုပြီးတာကျုပ်တညာနဲ့မသိမပြီးနိုင်နှစ်ညာအဲ့ဒီမှာတညာအိတ်ကြီးနှစ်ညာအိတ်နှစ်ညာအိတ်ပြီးတော့အဲပြန်မကွာလို့ပြန်ချပြန်လို့အဲ့ဒီတတိယဘဝကနေဆင်းလာတာ ဆင်းလာတော့ဘုန်းကြီးတော့ဘာမှသေကားဆိုရင်၄50တက်တက်ဆင်းရအောင်ဘုန်းကြီးရောက်တယ်မထောင်းနိုင်တော့ခြေထောက်တွေမထောင်းနိုင်တော့ဖြတ်တာခြေထောက်တွေမထောင်းနိုင်လို့ကိုခြေထောက်ကိုပြန်ကြည့်ရတော့အမလီကြောက်ကြည့်ကြီးဖြစ်နေရောမတွေ့ခြေထောက်တွေလည်းထောက်လို့မရတော့ငါတော့သွားပြီကွာဘဝတော့သွားပြီအဲ့ဒါဘုန်းကြီးဒီအဲ့ရမရောက်သေးဘူးနော်လွန်ခဲ့တဲ့နှစ်ပေါင်း20နီးပါးလောက်ကလို့ဖြစ်နေအဲ့ဒီမှာတပုံစီးတဲ့အချိန်တုန်းကဒါနှစ်ပေါင်းကြာလာပြီသူကအဲ့ဒီအချိန်တုန်းကဘုန်းကြီးသွားတာ

ကဲငယ်ငယ်လေးရှိသေးဒါဘုန်းကြီးရဲ့ဉာဏ်ကြောင့်အာနဲလို့လားများလို့လားမဲလို့မသွားနိုင်တော့ခရီးကြီးဘလို့မှသွားလို့မရတော့ခရီးကြီးမသွားနိုင်အဲဘုန်းကြီးအခုဒီကားလဲရက်ကလေး20လောက်စိတ်တော့ဘုန်းကြီးထွက်ထွက်သွားတယ်ဆိုတာဘုန်းကြီးရဲ့ကျမ်းမာရေးရတရားအထုတ်မယ်ဉာဏ်အများကြီးကြောင့်ပဲတရားအထုတ်မယ်ကိုယ်နဲ့မသိတဲ့နေရာကိုယ့်ကိုဘယ်သူမှမသိတဲ့နေရာသွားပြီးတော့ကိုယ့်အကူတရားအထုတ်ကိုယ့်အကူဉာဏ်မှကိုကောင်းအောင်မှဉာဏ်သွားအဲ့ဒီလိုလုပ်ပြီးနေရတာ ဒါကြောင့်ခရီးရှိတယ်သွားနိုင်တယ်ဒီကျမ်းမာရေးတွေပဲကိုရောစိတ်ရောကြံ့ကြံ့စားထားတဲ့အစာတွေရောမကြည့်တတ်ဘူးလားစားထားတဲ့အစာတွေလည်းကြည့်တတ်တယ်နောက်ပြီးတော့ကျမ်းမာရေးနဲ့ရောမပြည့်စုံဘူးလားဗျာကျမ်းမာရေးနဲ့ပြည့်စုံနေလားဆိုတော့မိမိရရှိပြီးတမာတိတွေလည်းမပြတ်ဘူးတဲ့ဉာဏ်ကြောက်ရရရှိပြီးတမာတိတွေလည်းပဲဘာဖြစ်တယ်မပြတ်ဘူးမရသေးတဲ့တမာတိအစ်စ်တွေရောမရဘူးလား ဒါကိုမြတ်စွာဘုရားကအတ္တနဲ့ကမောဟောတိတဲ့အတ္တနဲ့ကမောဟောတိဈဉ္ညာသွားတဲ့ပုဂ္ဂိုလ်ဟာခီးစီသွားနိုင်ရဲ့ဆိုတဲ့အကျိုးတဲ့ပဒံနဲ့ကမောဟောတိကိုရောစိတ်ရောကြံ့ခိုင်မှုတွေအားကောင်းလာလိမ့်မယ်တဲ့အပ္ပပါရောဟောတိကျမ်းမာကြီးပို့ပြီးကောင်းလာလိမ့်မယ်တဲ့ဈဉ္ညာလျှောက်တာနောက်ပြီးတော့အတိတံပိတံခာယိတံတာယိတံစားထားတဲ့အစာအားလုံးကြည်ကျင့်မယ် ဘာတွေပဲစားစားစားကျင်တာစားအဲ့ဒီမှာဈေးညာကြောင့်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်စားထားတဲ့စာရီကြည့်ပြည့်မယ်တဲ့နံပါတ်5သင်္ကမာတိကတောသမာဓိစိတ္တစိတ္တိကောဟောတိစိတ္တိတိမှုသမာဓိတွေပို့ပြီးတော့အားကောင်းလာလိမ့်မယ်ဒီအကျိုး၅မျိုးရတယ်ကဲဘုန်းကြီးယောဂီများယုံနာဖြစ်ဖြစ်ဒီသိတာမသိတာထားလိုက်ရောတရားတွေ့တာမတွေ့တာထားလိုက်ရောယဟန္တာဖြစ်တာမဖြစ်တာထားလိုက်ရောဈေးညာကြောင့်ပဲဆိုရင်လက်တွေဒီအကျိုး၅မျိုးရသလားမရဘူးလား အဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုံလေးပေးခဲ့တယ်ခေတ္တလေးဆိုကြည့်လိုက်ခရီးသွားနိုင်ကြံ့ခိုင်အားအင်းကင်းစင်ယောဂအစာချေချက်မပြည့်သမာဓိငါးပါးရှိသွားသိရင်ကြံအကျိုးတည် ဈဉာအကျိုးဘယ်နှပါလဲအဲ့ဒီ၅ပါးထဲမှာဘုန်းကြီးဒီခရီးသိသွားနိုင်တာရယ်ကိုယ်စိတ်ကြန့်ခိုင်တာရယ်ကျမ်းမာရေးကောင်းတာကျမ်းမာရေးကောင်းပြီဆိုအသက်တူမှလားအသက်ရှည်မှလားကဈဉာရောက်ပြီးအသက်ရှည်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့ပုံစံလေးထုတ်ပြပါတာရကလေးတစ်ခုထုတ်ပြပါဆိုရင်ဘုန်းကြီးတို့ဒီမှာဝေလုံးအောင်ကြောင်းတကာကြီးဖြစ်တဲ့ဗိမသာရမင်းကြီးဗိမသာရမင်းကြီးကိုသူ့သားတော်ဇာတတက ဘုန်းကြီးတို့ခြေဘွားဓာဆွဲပြီးတော့ရှားမိခဲ့ရဲတင်ပြီးတော့အသေးတတ်ခဲ့သလားမတတ်ခဲ့ဘူးလားအသေးမတတ်ခင်မှာအကျဉ်းချထားတယ်အကျဉ်းချတဲ့အချိန်မှာဘယ်သူမှမဝင်ရဘူးမေတော်ကြီးမိဖုရားကြီးတပါးမဝင်ရမိဖုရားကြီးကပွဲတော်သားတွေကျွေးနေတယ်အဲ့ဒီခါကျတော့ခမဲတော်ကြီးကိုသူပြောကမပါဘဲနဲ့အကျဉ်းချထားပြီးသိသိချင်းနဲ့ဒါပေမဲ့မေတော်ကြီးကဝင်သွားပြီးပွဲတော်သားတွေတည်နေတဲ့အတွက်အဲ့ဒီမှာအသက်ကရှင်းနေတယ် ဒါကြောင့်မေတော်ကြီးကိုပွဲတော်ဆိုမတရားဆိုတော့ဟောမတရားတဲ့အခါမေတော်ကြီးကသူ့ရဲ့အင်းကြီးဝတ်သားကြားထဲမှာထည့်ပြီးယူသွားတယ်။အေးအဲ့လိုထည့်ပြီးယူသွားတယ်ဆိုတော့အမေတော်ကြီးအင်းကြီးဝတ်သားအင်းကြီးမဝတ်ရဆိုတော့ဟောမေတော်ကြီးကဘာလို့อ่ะသပင်လေးကိုယ်တွေကိုထောပါတိစီဦးတွေပြားရည်အကုန်သိမ်းသွား။အဲ့လိုထည့်လိမ့်သွားတဲ့အခါကျတော့မှအဲ့ဒီမှာခမည်းတော်ကြီးကိုတခါနဲ့ပြားရည်တို့ထောပါတို့စီဦးတို့ကိုအဲ့ဒီမှာသပင်တွေက သပင်တွေကိုတုပ်လေးသွားပြီးအဲ့ဒီသပင်တွေပါလာတဲ့ဟာတွေကိုတုပ်ပြီးပဇက်နဲ့တုပ်ယူပြီးတော့အဲ့ဒီမှာပွဲတော့တာအဲ့ဒီဟာနဲ့အသက်ရှင်ရအဲ့ဒီလိုနဲ့အသက်ရှင်တယ်လို့တခါမင်းကကြားတဲ့ခါကျတော့ဒီလိုဆိုရင်မေတော်ကြီးကိုယ်တိုင်မဝင်ရသူပြိတ်လိုက်မေတော်ကြီးမဝင်ရတော့ဒီဘိမသာရမင်းကြီးစားစားစရာရှိသေးလားဘာမှစားစရာမရတော့မရပြီနဲ့အသက်ရှင်တယ်တည့်ရဲ့နေလိုက်တယ် ခမဲတော်ကြီးလည်းပါစံလိုက်စံလိုက်နောက်တရေနောက်တရေခုနှစ်ရေခြေရေကိုရေတရေခမဲတော်ကြီးလည်းမစံလိုက်ဘူးအစာလည်းမစားရဘာကြောင့်နိုင်ရောမစံသေးတာလဲလို့မေးတော့ဈဉ္ညာကိရိယာဘုမျှတနေလို့ပါဗျာတဲ့ဘာနဲ့မျှတနေတာလဲကဲဈဉ္ညာကိရိယာဘုမျှတနေတဲ့အတွက်ကျမ်းမာပြီးတော့ပါဖြေနေတယ်အသက်ရှင်နေတာပြန်ဘာမှလည်းစာမစား ဣရိယာပုနဲ့ညပြီးတော့ကျမ်းမာပြီးအသက်ရှင်နေတာအဲ့ဒီကံမှာအဲ့ဒီလိုအသက်ရှင်နေတဲ့အတွက်ဒီလိုဆိုရင်ဘယ်လိုလုပ်နေနေပြီးတော့လိုက်ပါစားမလဲဆိုတော့မှဈဉ္ညာမကြောက်နိုင်အောင်လုပ်ရပါမယ်ဗျာဈဉ္ညာမကြောက်နိုင်အောင်ဆိုတော့ရှိဘဝဓာခွဲကြောက်နိုင်သေးလားမကြောက်နိုင်တော့ဘူးခြေတော်လေးသူးလေးသူးရင်တော့ခင်ဗျားတို့ရှောက်လို့ရသေးလားဒီကုတ္တရာနဲ့ခွဲတာခင်ဗျားတို့မှလည်းစားတဲ့ငုတ်ပေးနဲ့ဟိုမှာ ကျန်းကနေပြီးတော့တခါနဲ့ဟိုကျန်းစာလေးနဲ့ထိုးလိုက်ပြီဆိုတဲ့ကောစိတ်ကိုဖြောက်နိုင်အောင်အခုခြေဘွားဓာတ်နဲ့ကွက်လိုက်တဲ့အခါရှာမိခဲ့ရဲ့တင်ပြီးတော့လျှောက်လို့မရတော့အဲ့ဒီခါကျတော့မှမင်းကြီးနတ်ရွာဆံသွားတာဆိုလိုရင်းကတော့ကျင်းညံလျှောက်တာကျမ်းမာပြီးတော့အသက်တူမာလားအသက်ရှိမာလားကဲအသက်ရှိခြင်းတဲ့ပုဂ္ဂိုလ်ဘာလို့ရမလဲဈဉ္ညာနဲ့မှလျှောက်ရမယ်ဒါမှမဟုတ်ဒီအကျိုး၅မျိုးဈဉ္ညာကပေးနိုင်လားမပေးနိုင်ဘူးလား ကဲတစ်ခေါက်ဆိုမယ်ခရီးတွားနိုင်ကြန့်ခိုင်အားဖြင့်ကင်းစင်ယောဂအစာကြေကျက်မပြတ်သမာဓိငါးပါးရှိသွားသိခြင်းအကျိုးဒီ ကဲဒီညာလျှောက်ရင်ဘုန်းကြီးတို့ယောဂီများဒီအကျိုး၅မျိုးလည်းရတယ်တရားရောမတွေ့နိုင်ဘူးလားကဲကိလေသာအသောကုန်ခန်းပြီးတော့သုဘတယဟန်ကြီးကဲ့သို့ဒီညာလျှောက်ရင်းနဲ့ယဟန်တာဖြစ်အောင်မဖြစ်နိုင်ဘူးလားဗျာကဲဒီတော့တရားရှုမှတ်တဲ့အခါမှာထိုင်ရှုမှတ်မှတရားတွေ့တာလားဒီညာလျှောက်ရှုမှတ်ရင်ရောမတွေ့နိုင်ဘူးလားရက်ရှုမှတ်ရင်ရောမတွေ့နိုင်ဘူးလား ဒါကိုမြတ်စွာဘုရားကယတ္တတတ္တကဘလဝေတိဝိပဒနာသအာရတအရေးကြီးဆုံးကသရတရားပဲအရေးကြီးဆုံးကပါလေဒီဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုအထူးအဖြင့်အခုတရားတွေအားထုတ်နေတယ်ဒီတရားပေါ်မှာယုံကြည်မှုအားကောင်းရင်အဲ့ဒီပုဂ္ဂိုလ်ဟာဩဒီတရားတွေကတကယ်ဆင်းရဲနေနိုင်တဲ့တရားတွေလို့ယုံကြည်ရင်ဝရိယစိုက်ပြီးကြိုးစားအားထုတ်လိုက်ရင်ဘယ်ဣရိယာပုနဲ့အားထုတ်အားထုတ်တရားမရဘူးလားဒါကြောင့် ယတတတသဗလဝတိဝိပဿနာသအာဒတဒေကဝိယံတော်များဥစ္စသားတို့ယတာရှင်တရားအထုံနေတဲ့ယောဂီပုဂ္ဂိုလ်အားဘလဝတိအာရှိသောတတ္တသဗ္ဗတ္တတရားသည်၎င်းအာရတကျူသာပွားများအာထုအပ်သောဝိပဿနာသဝိပဿနာတရားသည်၎င်းအရှိစီ၏တန်တတို့ကျူသာပွားများအာထုတဲ့ယောဂီပုဂ္ဂိုလ်အားကိစ္စန္တတာသွားနေသည်မှာဖြစ်စီ မေခဗလာပတိဝေရောနာမမတရားဘူတရားတို့ကို ထိုးထွင်း၍သိရခြင်းမြင်ရခြင်းဤသည်နာဟောတိတိမဖြစ်သည်ဟု၍နတ္တိမရှိတော်ပေပတိဝေရောနာမထိုးထွင်း၍သိနိုင်မြင်နိုင်တော်သည်သာဒီဣတိဧသောဩဝစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း